1362ခုနှစ်သရင်ကျော်လာပြီးကျော်10ရက်ရန်ကုန်တိုင်းသင်္ကန်းကျော်မြို့နယ်ကဝမြိုင်သာသနိတစာသင်တိုက်အတွင်း10ကြိမ်မြောက်ကထိန်အလှူတော်မှာဟောကြားအပ်သောတရားတော်နည်းနည်းပြောပြအောင်မယ်ကထိန်သင်္ကန်းနဲ့ဆက်စားပြီးတော့ခုနပြောတဲ့စကားပေါ့အာကာသတော် ဩတိဏသတိသမေဝဝတ္တတိကထိန်သင်္ကန်းဆိုတာဟာကောင်းကင်ဘော်ကအလိုလိုကြလာတဲ့ဝတ္ထုပစ္စည်းများနဲ့တူမှကထိန်ခင်းလို့ရတယ်ဒီကထိန်နဲ့ဆက်စားပြီးတော့ယဟန်တော်များအနေနဲ့တခါတခါမှများကိုဘာမှပြောလို့မရအခြားအခြားသောအလှူဒါနများမှဆိုရင်တခါတခါမှများကိုတိုက်တွန်းလို့ရတယ်သူ့ကိုတန်းဖို့ ကထိန်တွဲဆိုရှင်ဘာမှမပြောရဘူးဘုံတို့ကြမှာကထိန်မရှိသေးဘူးကထိန်တကမပေါ်သေးဘူးစသည်ဖြင့်ဒီလိုစကားမျိုးပြောလို့ဖြစ်ပေါ်လာတဲ့ကထိန်မျိုးဆိုရှင်ဒါကထိန်ခင်းလို့မရတော့ဘူးကထိန်မဟုတ်တော့ဘူးဒါရအမတန်မှသတိထားဖို့လိုအပ်တယ်ကောင်းကင်ဘော်ကအလိုလိုကြားလာတဲ့လှူဒန်းတဲ့သင်္ကန်းမျိုးမှကထိတ်ခင်းလို့ရတယ်ဆိုတော့နားလည်ရောနားလည်ရောပေါ့ ယဟန်တော်များကဘာမှပြောပိုက်ခြင်းမရှိဘာမှမပြောမဆိုရဘူးကထိန်ခင်းတဲ့ခါမှာလည်းပဲသင်္ကန်းသုံးထည်ရှိတဲ့နှစ်ထသင်္ကန်းရဲ့ဧကတိရဲ့သင်္ပိုင်ရဲ့အဲ့ဒီသုံးထည်တို့တွင်မိမိနှစ်သက်ရတစ်ထည်နဲ့ကထိန်ကထိန်ခင်းလို့ရတယ်ကထိန်ခံတဲ့ယဟန်ကဧကတိနဲ့ကထိန်ခင်းမယ်ဆိုရင်ဧကတိနဲ့ကထိန်ခင်းလို့ရတယ်သင်္ပိုင်နဲ့ခင်းမယ်ဆိုရင်သင်္ပိုင်နဲ့ခင်းလို့ရတယ်နှစ်ထသင်္ကန်းနဲ့ခင်းမယ်ဆိုရင်နှစ်ထသင်္ကန်းနဲ့ခင်းလို့ရတယ် ခင်းရမယ်သင်္ကန်းအ ਨੇ ဆုံး၅ခန်းရှိရတယ်၅ခန်းအောင်ရုပ်သင်္ကန်းနဲ့ထိတ်ခင်းလို့မရဘူး၅ခန်းဆိုတာသင်္ကန်းတွေအပိုင်ပိုင်ဖြာထားတာတွေးပါလိမ့်မယ်အ ਨੇ ဆုံး၅ခန်းရှိတဲ့သင်္ကန်းမျိုးမှထိတ်ခင်းလို့ရတယ်ခုခင်းမှာချုပ်ထားတဲ့သင်္ကန်းတွေကသင်းပိုင်တဲ့ဧကတိမာကသုံးခန်းပဲဖြတ်ထားတယ်နှစ်ခန်းကဖိပြီးတော့ချုပ်ထားတယ်ငါးခန်းဆိုတာဟာငါးခန်းစလုံးဖြတ်ထားရတယ်ဖြတ်ပြီးပြန်ဆက်ဆက်ထားရတယ်အဲ့ဒီသင်္ကန်းမှာခတိခင်းလို့ရတယ်ခုခေတ် ချုပ်ထားတဲ့သင်္ကန်းတွေကသုံးခန်းပဲရှိတယ်နှစ်ခန်းကိုကြားမှာဖိပြီးတော့ချုပ်ထားတယ်ဒါရခုခေတ်သင်ပိုင်အဂတိမြတ်တဲ့သင်္ကန်းနဲ့ခထိန်ခင်းမဲ့ဆိုရင်ဒီသင်္ကန်းကိုပြန်ဖြတ်ပြီးတော့ပြန်ချုပ်ပြီးမှခထိန်ခင်းလို့ရတယ်နှစ်ထသင်္ကန်းဆိုတော့အခန်းများလို့ပြန်ဖြတ်เสียရမလို့နှစ်ထသင်္ကန်းကများသောအားဖြင့်25ခန်း25ခန်း25ခန်းအဲ့ဒီရှိတာကို25ခန်းဆိုတော့သင်္ကန်းအများကြီးဆိုတော့ခထိန်ခင်းလို့ရတယ်ဒါကိုနည်းနည်းနှက်လည်းထားရတယ် ကထိန်ခင်းမဲ့ပင်ကန်းဆိုရင်ငါခံဖြတ်ပြီးတော့ပြန်ချုပ်စားထားရတယ်ခုခေတ်သင်္ကန်းတွေက သုံးခန်းပဲရှိတယ်သုံးခန်းပဲဖြားထားတယ်နှစ်ခန်းကိုလိန်ညာပြီးတော့ဖိပြီးတော့ချုပ်ထားတယ်အသင်္ကန်းပိခတ်ဆိုင်တွေကဒါကြောင့်ခုခေတ်အက္ကသီတို့သင်ပိုင်တို့ဆိုရှင်ကထိန်ခင်းလို့မရဘူးခင်းမယ်ဆိုရင်ဒီသင်္ကန်းကိုပြန်ဖြဲ့ပြီးရဟန်းတော်များပြန်ချုပ်ပြီးမှကထိန်ခင်းလို့ရတယ်အဲ့ဒါနဲ့နောက်လည်ထားမှနေရကထိန်တက္ကတက္ကမမြတ်က မိမိတို့လှူတဲ့သင်္ကန်းဘလူသင်္ကန်းအမျိုးစားလဲဆိုတာနားလည်ထားရတယ်ဒါကတိအတွက်နားလည်သိတော့တရားဒါလောက်နားလည်ဆိုရှင်တော့ဖြစ်စင်ပြီပေါ့ခုနပြောလာတဲ့သံဃာကိုရည်စူးပြီးတော့လှူတဲ့သင်္ကန်းမှာလည်းပဲခတိခင်းလို့ရတယ်ဘယ်ကြောင်းတိုင်းကိုလှူမယ်ဘယ်ဆရာတော်ကိုလှူမယ်လို့ဒီလိုပုဂ္ဂိုလ်ရေးစိတ်တန်းတင်ပြီးတော့လှူတဲ့သင်္ကန်းမျိုးဆိုရှင်လည်းခတိခင်းလို့မရပြန်ဘူးဒါကြောင့်ကထိန်ဖြည့်ဖို့မဖြည့်ဖို့အကြောင်းရင်းမှာ အကြောင်းတစ်ခုရှိတယ်ပထမအကြောင်းကတက္ကတက္ကမများဒုတိယအကြောင်းကကထိန်သင်္ကန်းကထိန်ခိမဲ့ယဟန်များပထမအကြောင်းကတက္ကတက္ကမများကသံဃာကိုရည်စူးရလှူဒန်းမှကထိန်ခင်းလို့ရတယ်ဒုတိယအကြောင်းကကထိန်ခံတဲ့ယဟန်ကဒီသင်္ကန်းဟာကထိန်ခင်းလို့အာမအကထိန်ခင်းလို့မအားဆိုရင်ဒီသင်္ကန်းကိုပြန်ပြီးတော့ဖြက်အသစ်ပြန်ချုပ်ဖြားပြီးတော့အသစ်ပြန်ချုပ်အဲအဲ့လိုချုပ်ပြီးမှကထိန်ခင်းလို့ရတယ်အဲ့ကြောင်းတစ်ခုပြီးဆုံးမှကထိန်ကအောင်မြင်တယ် ဒါနည်းနည်းနားလည်ထားကြပေါ့ဒါကကတိနဲ့ဆက်စပ်တဲ့သင်္ကန်းအကြောင်းလေးပေါ့ဒီနေ့သပုရိသဌာန၅မျိုးနဲ့ဒက္ခိဏဝိတုတိတရား၄မျိုးအဲ့ဒါကိုဟောပြမယ်မြတ်စွာဘုရားဟောတော်မူတဲ့မြင်စင်မနိကေဥပရိပါဏာသပါဠိတော်မှာဒက္ခိဏဝိပင်ကသုတ်တံဆိုတာရှိတယ်ဖျော်ထားတာအဲ့ဒီဒက္ခိဏဝိပင်ကသုတ်တံထဲမှာအလှူဒါနနဲ့ဆက်ဆံပြီးတော့ဘုရားဟောထားတဲ့တရားသပုရိသဌာန၅မျိုးဆိုတာက သူတော်ကောင်းများလှူဒန်းတဲ့ဌာနမျိုးကိုသပုရိသဌာနလို့ခေါ်တယ်ဒိဋ္ဌိနာဝိသုတိတရား၄ပါးဆိုတာက အလှူဤပြီးဆုံးမှုကိုဒိဋ္ဌိနာဝိသုတိတရားလို့ခေါ်တယ်ဝိသုတိပြီးဆုံးတယ်ဆိုတာကအလှူအကျိုးလှူအမိမိလှူတဲ့လှူအကျိုးအပြည့်အဝရတာကိုဝိသုတိလို့ခေါ်တယ်အဲ့ဒီတရားကိုးပါးကိုပေါင်းပြီးတော့ကိုပြောပြမယ်ဒကာဒကမာမြတ်တတိချာချာနားထောင်ထားဖို့ပဲကိုလှူတတ်တတ်အောင်ပေါ့ သပရိသဌာန၅မျိုးပထမတရားသဒ္ဓါယဌာဏံဒိဋ္ဌိပထမသဒ္ဓါယဌာဏံဒိဋ္ဌိကံနဲ့ကံကျုပ်တရားကိုယုံကြည်ပြီးတော့ထူထမ်းရတယ်ဗုဒ္ဓဓမ္မသံဃယတနာ၃ပါးကိုကြည်ညိုပြီးတော့ထူထမ်းရတယ်မိမိယခုလှူတဲ့ဒါနာကုသိုလ်ဟာလူနတ်နိဗ္ဗာန် ချမ်းသာ၃ပါးကိုမုတ်ချောအိတ်ကံပေးတယ်လို့တို့လှူဒန်းတဲ့လှူခံပုဂ္ဂိုလ်တွေကလည်းပဲဖယစစ်တရားအစစ်တန်ခအစီပဲယတနာ၃ပါးဟာကြည်ညိုလေးမြတ်ထိုက်တဲ့ယတနာ၃ပါးဖြစ်တယ်ဒီယတနာ၃ပါးဒီဟူသောလေယာမြေကောင်းပေါ်မှာငါသည်တရာတရားထက်မြက်စွာနဲ့ဤဒါနကုတုကိုပြုပါ၏လှူဒန်းပါ၏ဆိုပြီးတော့ယတနာ၃ပါးနဲ့ ကုသိုလ်ကံနဲ့ကုသိုလ်ကံအကျိုးတရားပေါ်မှာသက်ဝင်ယုံကြည်ပြီးတော့လှူဒန်းတဲ့ဒါနာမျိုးဟာသံပုရိသဒါနာလို့ခေါ်တယ်။သူများတိုက်တွန်းလို့လှူရတာခလေးလေးလို့လှူသလိုအသိဉာဏ်မပါဘဲနဲ့လှူတဲ့ဒါနာမျိုးကိုသံပုရိသဒါနာလို့မဆိုရ။ဒီမှာတရားတရားဆိုပေမဲ့ကာမတက္ကတဉာဏ်ရှိရတယ်။ဉာဏ်ပါမှသံပုရိသဒါနာဖြစ်တယ်။ဉာဏသံပယုဉာဏ်ရှင်သောဒါနာကဒီမျိုး ညာနာဝိပယုတ်ညာမရှင်တဲ့ဒါနာကဒီမျိုးနှစ်မျိုးရှိတယ်ခုနကပြောလာခဲ့တဲ့ကံနဲ့ကံအကျိုးတရားကိုယုံကြည်တဲ့တရားတရားပေါ်မှာဉာဏ်ပါမှယတနာသုံးပါးကိုကြည်ညိုတဲ့တရားတရားတွေပေါ်မှာဉာဏ်ပါမှအဲ့ဒီဉာဏ်ပါ၍လှူဒန်းသောကုသိုလ်သည်သပ္ပရိသဒါနအစိပဲဒါကြံပေါ့ဉာဏ်ပါပါစေပထမတရားဒုတိယအင်္ဂါကသက်ကင်းစံဒါနံဒိဋ္ဌိတဲ့ ရိုရိုသေးသေးလေးလေးမြတ်မြတ်ထားပြီးတော့လှူရတယ်အလှခံပုဂ္ဂိုလ်တွေပေါ်မှာလည်းပဲရိုရိုသေးသေးလေးလေးမြတ်မြတ်ထားရတယ်မိမိတို့လှူဒန်းတဲ့လှူအထုပစ္စည်းပေါ်မှာလည်းပဲရိုရိုသေးသေးလေးလေးမြတ်မြတ်ထားရတယ်အဲဒါလို့အလှခံပုဂ္ဂိုလ်နဲ့မိမိလှူဒန်းတဲ့လှူအထုပစ္စည်းပေါ်မှာရိုရိုသေးသေးလေးလေးမြတ်မြတ်ဝမ်းမြဝမ်းသာနဲ့လှူဒန်းတဲ့ဒါနာမျိုးကိုသပ္ပုရိသဒါနာသူတော်ကောင်းဒါနာလို့ခေါ်တယ် မယုံမသိမလေးမခတ်လှူဒန်းတဲ့ဒါနမျိုးသည်သပ္ပရိသဒါနမျိုးမဟုတ်တဲ့ခုဘုန်းကြီးတော်တခါတခါမှမြတ်ကဗုဒ္ဓဘာသာမြန်မာလူမျိုးများဖြစ်တဲ့အတွက်ကြောင့်မို့ယတနာသုံးပါးကိုအလွန်ယုံသိအလွန်လိမ့်မြန်တဲ့ပုဂ္ဂိုလ်တွေပဲဒီအင်္ဂါလည်းပဲပြည့်စုံတယ်ဒါကြောင့်မို့ယုံယုံသိသိလေးလေးမြတ်မြတ်ဆိုတာဟာအလှူခံပုဂ္ဂိုလ်ပေါ်မှာ၎င်းမိမိလှူဒန်းတဲ့လှူဝတ္ထုပစ္စည်းပေါ်မှာ၎င်းယုံယုံသိသိလေးလေးမြတ်မြတ်လှူဒန်းရင်ဒါသပ္ပရိသဒါနပဲဒါဒုတိယအင်္ဂါ တတိယအင်္ဂါကကာလေနဒါနံဒိဋ္ဌိအချိန်အခါကာလကိုသိရလှူဒန်းခြင်းတဲ့ကာလဌာနခေါ်တဲ့အခုခေတ်မှာဆိုရှင်တော့ခုကဒရိညောလာပြီးကြောတရားနေ့ကစပြီးတော့ဒဇမ္မုလာပြီးနေတိတလအတွင်းကထိန်ခေတ်ကိုတော့ကတိနာခေတ်ကထိန်ပင်ကကိုလှူဒန်းတဲ့ခေတ်ကာလဌာနထက်မလားသူကပါဝင်တယ်တို့ဒီအချိန်ဒီခါကာလမှာအမြတ်စွာဘုရားဟောထားတော်မူတဲ့ကထိန်ခင်းနိုင်တဲ့ တနှစ်အတွင်းမှာမှတလားသာရတဲ့အချိန်ခါကာလအတွင်းမှာတို့သံဃာဒါနကထိန်သင်္ကန်းကိုလှူဒန်းတယ်ဆိုတော့ကာလဒါနထဲမှာပါဝင်သွားတယ်အဲဒါလို့ကာလဒါနမှာလှူဒန်းတဲ့ကုသိုလ်တွေရလည်းပဲရှေ့ရှေ့ကသူတော်ကောင်းတွေများလှူဒန်းတဲ့ထုံနီးစင်လာဒါနာမျိုးဖြစ်တဲ့အတွက်ကြောင့်မို့ခနေ့ဘုန်းကြီးတို့တက္ကະတက္ကမများလှူဒန်းတဲ့ကထိန်အလှူအားလည်းပဲကာလဒါနထဲမှာပါဝင်တယ်ဒါသပရိသဒါနသူတော်ကောင်းများလှူဒန်းတဲ့ကုသိုလ်မျိုးပဲတဲ့ လေးမှတ်စဉ်လေးဒါကရည်ကြည်တယ်အနဂဟိတစိတ်တော်ဒါနံဒိဋ္ဌိတဲ့အနဂဟိတစိတ်တော်ဒါနံဒိဋ္ဌိမိမိလှူဒန်းတဲ့ပစ္စည်းဝတ္ထုပေါ်မှာတွေ့တာမှုတဏှာကင်းရတယ်တွေ့တာမှုတဏှာကင်းပြီးတော့လှူဒန်းရတယ်လှူဒန်းဆက်ခဏမှာတော့တွေ့တာမှုတဏှာကင်းရတော့လဲလှူပြီးတဲ့နောက်ပိုင်းမှာဩငါလှူတဲ့အတွက်ကြောင့်မို့ငါမှအကျွေးတွေဘလောက်တင်သွားတယ်စသည်ဖြင့် အဲ့ဒါလို့နောက်ပိုင်းပရစေတနာမှာဒီလိုစိတ်မချမ်းမသာဖြစ်ရင်အဲ့ဒီကုသိုလ်မျိုးဟာသပရိသဒါနမဟုတ်ဘူးတဲ့ဒါကြောင့်မို့ကိုလှူဒန်းတဲ့ပစ္စည်းပေါ်မှာတွေ့တာမှုတဏကင်ရတယ်လောလောကျွတ်ကျွတ်မိမိပါဇက်ထက်ကထွေးလိုက်တဲ့တတွေးပုံများဟာပြန်ပြီးတော့ပြန်ပြီးတော့ယူပြီးတော့တဖန်မစားတကယ်သူပဲကိုလှူတဲ့ပစ္စည်းပေါ်မှာသင်္ကန်းပဲဖြစ်ဖြစ်ဆွန်ပဲဖြစ်ဖြစ်ကြောင်ပဲဖြစ်စိတ်ပဲဖြစ်ဖြစ်မြည်သည့်ဝတ္ထုပစ္စည်းမျိုးမဆိုး တွေ့တာမှုတဏှာကင်း၍လှူဒန်းမှသံပုရိသဒါနအစစ်ဖြစ်တယ်တွေ့တာမှုတဏှာရှိရင်သံပုရိသဒါနမဟုတ်ဘူးဒါကြောင့်တက္ကဒကမများစိတ်ကိုပြုပြင်ရတယ်တွေ့တာမှုမထားရဘူးတဲ့ဒါလေးနံပါတ်၄အင်္ဂါနံပါတ်၅အင်္ဂါကအတ္တနိစပရိဉ္စအနုပဟိစဒါနံဒိဋ္ဌိဒါရေးကြည့်တယ်အတ္တနိစပရိဉ္စအနုပဟိစဒါနံဒိဋ္ဌိ မိမိသူတစ်ပါးနှစ်ဦးပေါ်မှာမထိခိုက်เสียဘူးအလှူဒါနကုသိုလ်ပြုရင်မိမိမှာလည်းမထိခိုက်เสียဘူးအခြားပုဂ္ဂိုလ်တွေမှာလည်းမထိခိုက်เสียဘူးမေးเสียရှိတယ်ဒါနကုသိုလ်ပြုတာကိုယ်မှာဘလို့ထိခိုက်မှာတော့သူများမှာဘလို့ထိခိုက်မှာတော့ဒါနလည်းကိုသိရကြည့်တယ်ထိခိုက်တယ်ဆိုတာကအတုတ်ကန္တနာပရဝံဗနဆိုတာတရားနှစ်မျိုးရှိတယ်အတုတ်ကန္တနာဆိုတာကဒီလိုဒါနမျိုးဟာ ငါသာပြုနိုင်တယ်ငါသာလှူဒါန်းနိုင်တယ်သူများတွေငါလောက်မလှူဒါန်းနိုင်ဘူးအဲ့လိုမိမိကိုယ်ကိုမြောက်ပြီးတော့ထားတာကိုအတုကန္တနာလို့ခေါ်တယ်အဲ့ဒါမိမိမှာထိခိုက်တယ်လို့ခေါ်တယ်အဲ့ဒါလို့လှူဒန်းရင်ဒါသပရိသဒါနာမဟုတ်တော့ဘူးငါသာလည်းဒီလိုကြက်ကြည့်ကြတဲ့ကြောင်ကြီးကိုငါသာလည်းလှူဒန်းနိုင်တယ်ဒီလောက်ကြည့်ကြတဲ့ကထိန်ဘွဲကြီးကိုငါသာလည်းလှူဒန်းနိုင်တယ်သူများတွေလှူတဲ့ကထိန်ဘွဲကတို့လှူတဲ့လှူဒန်းတဲ့ကထိန်ဘွဲကိုမမှီဘူးအဲ့ဒါလိုမျိုး သူများကိုသွားထိခိုက်သွားတယ်သူများလှူတဲ့အလှူတွေကတို့လှူတဲ့အလှူမမီဘူးတို့အလှူတဲ့အလှူကကြီးကျယ်တယ်အဲမိမိကိုယ်ကိုချိမြောက်သူတစ်ပါးကိုနှိမ်ချပြီးတော့လှူတဲ့ဒါနာမျိုးကိုအတ္တနိစပရိစအနုပဟိစလို့ခေါ်တယ်ဒါသူတော်ကောင်းဒါနာမဟုတ်ဘူးသိရေးကြည့်တယ်နော်ဒါရမို့မာမာနရောပါသွားတဲ့မိမိရဲ့ဂုံကိုမြှောက်ပြီးတော့သူတော်ဘာကိုနှိမ်တဲ့ကုသိုလ်မျိုးဟာ သူတော်ကောင်းဒါနမဟုတ်ဘူးအဲ့ဒီအင်္ဂါနှစ်ပါးကလော့ပြီးတော့လှူဒန်းရတယ်ဒီလိုဆိုတော့ဘုန်းကြီးတော်ဘိသသပရိသဒါန၅မျိုးကိုနားလည်သွားရင်မလားဒါနာဟိုသိရကြီးတယ်နော်သိရကြီးတယ်ဒါကသပရိသဒါန၅မျိုးနောက်ဒက္ခိဏဝိသုဒ္ဓိတရား၄မျိုးတဲ့ဒက္ခိဏဝိသုဒ္ဓိဆိုတာဝိသုဒ္ဓိစင်ကြယ်တာဒက္ခိဏဆိုတာကအလှူဝိသုဒ္ဓိဆိုတာစင်ကြယ်တာစင်ကြယ်တယ်ဆိုတာအလှူရဲ့အကျိုး အပြည့်အဝရတာကိုဒက္ခိဏဝိသုဒ္ဓိတရားလို့ခေါ်တယ်လှူတိုင်းလှူတိုင်းဟာအလှူရဲ့အကျိုးဟာအပြည့်အဝမရတတ်ဘူးတချို့ကတဝက်တစ်ပြေပဲရတယ်တချို့ကနည်းနည်းပဲရတယ်တချို့ကအပြည့်အဝရတယ်အလှူရဲ့အကျိုးအပြည့်အဝရတဲ့တရားမျိုးကိုဒက္ခိဏဝိသုဒ္ဓိတရားလို့ခေါ်တယ်အဲ့တရား၄ပါးရှိတယ်အဲ့ဒီ၄ပါးကမြတ်စွာဘုရားဟောတော်မူတဲ့အထနန္ဒဒက္ခိဏဒယာကောဝိသုဇတိနောပဋိက္ခာကတောပထမအင်္ဂါ လှူဒန်းတဲ့အခါမှာအလှဘေးပုဂ္ဂိုလ်အလှခံပုဂ္ဂိုလ်ဆိုတာနှစ်မျိုးရှိတယ်အလှဘေးပုဂ္ဂိုလ်အလှခံပုဂ္ဂိုလ်နှစ်မျိုးရှိမှဒါနဆိုတာဖြစ်မြောက်တယ်အဲ့ဒါလို့အလှဘေးလှူခံနှစ်မျိုးထက်က အလှဘေးပုဂ္ဂိုလ်ကအင်္ဂါပြည့်စုံတယ်ဆိုတာသီလပြည့်စုံတယ်တဲ့အလှဘေးဖြစ်တဲ့ပုဂ္ဂိုလ်တွေကသီလပြည့်စုံတယ်အလှခံဖြစ်တဲ့ပုဂ္ဂိုလ်တွေကသီလမပြည့်စုံဘူးဆိုရင် ဣဒါနာသည်ဒခိဏဝိသုတိတရားမဖြစ်အဲ့ဒါနာလို့သိရကြည့်တယ်ဒါကြောင့်မို့နည်းနည်းပဲလူလူများများပဲလူလူဘုန်းကြီးအမြဲတမ်း၅ပါးသီလစောင့်တည်ခိုင်းတယ်ဒါကြောင့်မို့ပထမအင်ကအလှဘေးပုဂ္ဂိုလ်ဖြစ်ကသီလစင်ကြယ်တယ်အလှကံပုဂ္ဂိုလ်ဖြစ်ကသီလမရှိဘူးတဲ့အဲ့ဒီအလှမျိုးလည်းရှိတယ်တဲ့ဒါဒခိဏဝိသုတိတရားမဟုတ်ဘူးပထမတရားအင်္ဂါတစ်ပါး ဒုတိယအင်္ဂါကအဋ္ဌနန္ဒဒခိနာပဋိက္ခာကတဝိသုစတိနောဓယကတောဒုတိယအင်္ဂါကအလှူခံပုဂ္ဂိုလ်ဘက်ကတော့ဖြင့်သီလဝန္တသီလရှိတယ်အလှူပေးဖြစ်တဲ့ပုဂ္ဂိုလ်တွေကတော့သီလမရှိဘူးတဲ့အလှူခံကသီလရှိတယ်အလှူပေးကသီလမရှိဘူးအဲ့ဒီကုသိုလ်မျိုးလည်းပဲဒခိဏဝိသုတိတရားမဖြစ်ဘူးတဲ့မြတ်စွာဘုရားကဒါကြီးကြည်တယ်နော်၃ အဋ္ဌနန္ဒတခိဏဒယာကတောစေဝနာဝုတုစတိပဋိခါကတောစသုံးအင်္ဂါကအလှပဲပုဂ္ဂိုလ်လဲသီလမရှိအလှကံပုဂ္ဂိုလ်လဲသီလမရှိအဲ့ဒီလိုလှမျိုးဟာဒခိဏဝုတုတိမဖြစ်ဘူးကုသိုလ်တော့တန်ယုံရတယ်ဒခိဏဝုတုတိတရားမဖြစ်အလှပဲလဲသီလမရှိအလှကံလဲသီလမရှိဒါသိအရေးကြီးတယ် အဲ့လိုကုသိုလ်မျိုးလည်းပဲဒခိဏဝတုတုတရားမဖြစ်ဘူးတဲ့လေးအဋ္ဌနန္ဒဒခိဏဒယာကတောစေဝဝိတုသတိပဋိခါကတောစလေးအင်္ဂါကအလှဘေး ပုဂ္ဂိုလ်လည်းသီလရှိတယ်အလှကံပုဂ္ဂိုလ်လည်းသီလရှိတယ်အဲ့ဒီနံပါတ်လေးအင်္ဂါမြောက်မှဒခိဏဝိသုတိတရားဖြစ်တယ်အလှအကြီးကျယ်တဲ့အလှရဲ့အကျိုးဟာအပြည့်အစုံရတယ်လို့ဘုန်းကြီးတို့ပေးသားများနားလည်တယ်နော်ဒါကြောင့် အင်္ဂါ၄ခုထက်ကဘယ်အင်္ဂါရေးကြည့်တယ်လဲနံပါတ်၄အင်္ဂါပြည့်စုံရေးကြည့်တယ်အလှဘေးပုဂ္ဂိုလ်လည်းသီလရှိရတယ်အလှကံပုဂ္ဂိုလ်လည်းသီလရှိရတယ်အဲ့ဒီအလှ၄မျိုးကိုမြတ်စွာဘုရားရှင်ကကြံကံမှာပုံပမာလေးတစ်ခုထုတ်ပြီးတော့ဟောပြထားတယ်ခုနကပထမအင်္ဂါလာဘာကလဲအလှဘေးပုဂ္ဂိုလ်ကတော့သီလရှိတယ်အလှကံပုဂ္ဂိုလ်ကသီလမရှိအဲ့ဒီမှာဘာထုတ်ပြန်ထားတယ်လဲဆိုတော့ကျမ်းဂန်က မြတ်စွာဘုရားရှင်အလောင်းတော်ဝိသန္တရာမင်းကြီးဟာဇူဇကာပုံနာကိုသားတော်သမီးတော်ဆွလွတ်ထူထားလိုက်တယ်ဝိဖယားလောင်းတော်ဝိသန္တရမင်းကြီးမှာကတော့သီလသမာဓိပညာပြည့်စုံတဲ့ပုဂ္ဂိုလ်ပဲအလှခံပြည့်တဲ့ဇူဇကပုံရကတော့သီလမရှိဘူးအဲ့လိုအင်္ဂါမျိုးဖြစ်တာကိုအလှဘေးကသီလရှိ၍အလှခံက သီလမရှိသောဒါနမျိုးဖြစ်တယ်ဝိသန္တရမင်းကြီး သားတော်သမီးတို့လှူလိုက်တဲ့အခါမှာဝိတ္တန္တရာမင်းကြီးကတော့တီလာရှိတယ်အလှူခံဖြစ်တဲ့ဇူဇကပုံနာကတော့ဖြစ်တီလာမရှိဘူးအဲ့ဒီကုသိုလ်နဲ့တူတယ်တဲ့ကုသိုလ်တော့မဖြစ်ပေဘူးလားဖြစ်တယ်ကုသိုလ်အကျိုးကအပြေးအဝါရသလားမရဘူးဒါရေးကြီးတယ်ဒုတိယအင်္ဂါမှာအလှူခံကတီလာရှိတယ်အလှူဘေးကတီလာမရှိအဲ့ဒါပုံစံကဘာထုတ်ပြသလဲဆိုတော့ ရှေ့ကသီဟိုကျွန်းမှာ ကလျာဏီမြင်းဝမှာတငါတကြီးတူရှိတယ်သီဟိုနိုင်ငံသရီလင်္ကာနိုင်ငံနိုင်ငံကလျာဏီမြင်းဝမှာနေတဲ့တငါတကြီးတူအဲ့ဒီတငါတကြီးဟာဒီကသောမလို့ခေါ်တဲ့သီလဝန္တယဟန်တော်တပါးကိုဆွန်းသုံးကြည့်လှူဘူးတယ်အလှူပွဲဖြစ်တဲ့တငါတကြီးကသီလမရှိ အလှူကံဖြစ်တဲ့ဒီကသောမယဟန်ကသီလရှိတယ်အဲ့တော့အလှူပွဲကသီလမရှိ လှူကံကသီလရှိအဲ့ဒီကလျာဏီမြင့်မှနေတဲ့တန်ခါသည်ကြီးဟာသိခါနီးကြတော့သူဥဒန်းကျူသွားတယ်သူကသီလမရှိပေမဲ့သူပစ္စည်းကိုအလှူခံတော်မူတဲ့ဒီကသောမယဟန်ယဟန်ကသီလရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သီလရှိတဲ့ပုဂ္ဂိုလ်ကိုငါလှူဒန်းရပြီပြီလို့သူဝမ်းမြဝမ်းသာဖြစ်ပြီးတော့ဥဒန်းကျူပြီးတော့တည်သွားတယ်အဲ့ဒီလူမျိုးနံပါတ်3ကပါလဲအလှူပေးလဲသီလမရှိ အလှခံလဲတီလာမရှိအဲ့ဒါလည်းပဲတီဟိုကျွန်းမှာဝဋ္ဌမာနလို့ခေါ်တဲ့ရွာမှာမုတ်ဆိုးကြီးတယောက်ရှိတယ်အဲ့ဒီဝဋ္ဌမာနအရမ်းမှာနေတဲ့မုတ်ဆိုးကြီးဟာသေလွန်သွားတဲ့ပုဂ္ဂိုလ်ကလာပြီးတော့အမျှတောင်းတဲ့အတွက်ကြောင့်မို့ယဟန်တပါးကိုသူဆွန့်လှူလိုက်တယ်လှူလိုက်တဲ့အခါမှာအလှူခံဖြစ်တဲ့ပုဂ္ဂိုလ်ကဒုတိလဖြစ်တဲ့အတွက်ကြောင့်မို့ သေလွန်သွားတဲ့ပိဋ္ဌာကိုမြှောက်ဝေတဲ့အခါမှာအလှမရောက်ဘူးတဲ့အလှပေးဖြစ်တဲ့တငါသေးကြီးဟာအလှခံဖြစ်တဲ့ဒုတိလာဖြစ်တဲ့ယဟန်ကိုလှူလိုက်တဲ့ကုသိုလ်ဟာကုသိုလ်ဖြစ်ပေမဲ့အမြဝေတဲ့အခါမှာ မရဘူးတဲ့ဘဝတဘကွာလွန်တဲ့ပုဂ္ဂိုလ်များမှာအလှပေးပုဂ္ဂိုလ်လည်းသီလမရှိ အလှခံပုဂ္ဂိုလ်လည်းသီလမရှိပဲနဲ့လှူတဲ့ကုသိုလ်အမြဝေရင်မရဘူးတဲ့အဲ့ဒါကိုဘုန်းကြီးတို့တရားတော်မှာမှတ်ထား အဲ့တော့ပိဋ္ဌဖြစ်တဲ့ပုဂ္ဂိုလ်ကြီးကလာပြီးတော့ပြောတယ်သင်လှူတဲ့လူငါမရဘူးဒုတိလယဟန်ကြီးကယူဆသုံးသွားတယ်ဆိုတော့နောက်ထပ်သီလရှိတဲ့ယဟန်တော်တပါးကိုရွေးချယ်ပြီးတော့လှူပြီးအမျှဝေမှာအဲ့ဒီပိဋ္ဌကြီးသာဓုခေါ်ပြီးတော့အဲ့ဒီဘဝကျော့သွားတယ်ဒါကြောင့်ထူရကြီးတာကသေလွန်သွားတဲ့ပုဂ္ဂိုလ်လှူဒန်းတဲ့အခါမှာအလှဘေးလှူကနှစ်ပါးသီလရှိပြီးလှူမှဒါအမျှဝေလို့ရောက်တယ်နှမို့ရှိရင် အမျှဝေလို့မရဘူးဒါမှတ်ထား ၄အလှပဲလူကနှစ်ဦးစလုံးကသီလရှိတဲ့ပုဂ္ဂိုလ်ဆိုတော့ခုခက်ခုသံဃာဒါနလှူလှူပြီးဘုန်းကြီးတို့ဒကာဒကာမများငါးပါးသီလကိုခံယူပြီးအလှကံဖြစ်တဲ့သံဃာတော်ရှင်မြတ်များသံဃာဆိုတာဒုတိလမရှိတတ်ဘူးဒါကြောင့်အလှကံဖြစ်တဲ့သံဃာတော်ရှင်မြတ်များကလည်းပဲသံဃာဂုံတော်နဲ့ပြည်စုံတော်မူနေအလှပဲဖြစ်တဲ့တရားဓမ္မတွေကလည်းသီလခံယူပြီးတော့၅ပါးသီလနဲ့ပြည်စုံတယ်အလှပဲလူကနှစ်ဦးစလုံးဘာဖြစ်နေတယ်လဲ သီလပြည့်စုံနေတဲ့ဒက္ခိဏဝတ္တုတရားပြည့်စုံသွားပြီအဲ့ဒီလူဟာအကျိုးအပြီးအဝရမယ်အဲ့ဒါဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲနော်နားလည်တယ်မဟုတ်လားအေးဒါနားလည်ဖို့ကုသိုလ်ပြုတဲ့ပြုတဲ့သုခိမဲမဲနားမလဲပဲနဲ့ကုသိုလ်ပြုရင်ကုသိုလ်တော့ဖြစ်ပါရဲ့အကျိုးကမများဘူးခုကကုသိုလ်လည်းဖြစ်ရမယ်အကျိုးလည်းများရမယ်အကျိုးများတယ်ပြီးအကျိုးလည်းကြည့်ရမယ်ဒီလိုမဟုတ်လားဒါကြောင့်အကျိုးလည်းကြည့်ရမယ် အကျိုးလည်းများရမယ်ကုသိုလ်လည်းဖြစ်ရမယ်ဒါကြောင့်မို့တနှင်းမှတစ်ကြိမ်တနှင်းမှတစ်ခါသာလင်ကြောင်းတိုင်တစ်ခုမှကထိန်သင်္ကန်းဆိုတာလှူခံလို့ရတယ်တနှင်းမှမှတစ်ကြိမ်သာလှူခံလို့ရတယ်အဲ့ဒါလို့တနှင်းမှတစ်ကြိမ်မြတ်စွာဘုရားရှင်သာသနာတော်ကြီးပြည့်မှလှူရခဲ့တဲ့သံဃာဒါနကတိနာဒါနကုသိုလ်ကြီးတို့လှူဒန်းလာတာဒီကနေ့ဆိုရှင်ဆယ်ကြိမ်မြောက်ဖြစ်ပြီဘုရားစားသောအရိယသူတော်ကောင်းများအလွန်တရာချီးမွမ်းတော်မူတဲ့ သာပရိသဒါနာထက်မှာပါဝင်တဲ့အလှူတော်ကိုငါတို့လှူရလေပြီဒက္ခိဏဝိသုတိတရား၄ပါးထက်မှာ၄ခုမြောက်ဖြစ်တဲ့အင်္ဂါနဲ့ပြည့်စုံတဲ့အလှူဒါနကုသိုလ်တွေကိုတို့လှူဒန်းရဘေးပြီလို့ဝမ်းမြောက်ဝမ်းသာ ဖြစ်ပြီးတော့မိမိလှူဒန်းတဲ့ဒါနပေါ်မှာရောစောက်တည်တဲ့သီလပေါ်မှာရောပွားများအပ်တဲ့ဘဝနာတရားတွေအပေါ်မှာဗအားလို့ဆက်ဆက်ပြီးတော့ခနေ့သာသနာတော်နဲ့ဆက်ဆက်ပြီးတော့ဝေယဝိသတ်ပြီးတဲ့ကုသိုလ်တွေအားလုံးကို အာယုံပြုပြီးတော့တို့ဟာဗုဒ္ဓမြတ်စွာသာသနာတော်ကြီးထက်မှအမတမရခဲ့တဲ့သပရိသဒါနမျိုးဒက္ခိဏဝိသုတိကုသိုလ်မျိုးကိုတို့ပြုရလေပြီလို့ဤကုသိုလ်တွေဟာလည်းပဲလူနာနိဗ္ဗာန်ချမ်းသာသုံးမျိုးကိုမောချဧကံပြိမယ်ဆိုပြီးတော့နိဗ္ဗာန်ကိုရည်စူး၍အာလုံးသောတက္ကဒကမများမဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါ ကဲရေစက်ချရအောင်အဆိုရအရှင်ဖယားအရှင်ဖယားတပည့်တော်တို့သည်တပည့်တော်တို့သည်တန္တရာဝဆင်းရမှတန္တရာဝဆင်းရမှလွန်မြောက်၍လွန်မြောက်၍မိညာဖုန်ညာဖြင့်မိညာဖုန်ညာဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန်စွာလင်းမြန်စွာမျက်မှောက်ပြုပါရခြင်းမျက်မှောက်ပြုပါရ ကျိုးငါ၎င်းကျိုးငါ၎င်းအကြောင်းဖြစ်သောအကြောင်းဖြစ်သောကုသိုလ်ကံနှင့်ကုသိုလ်ကံနှင့်အကျိုးဖြစ်သောအကျိုးဖြစ်သော လူနတ်နိဗ္ဗာန်လူနတ်နိဗ္ဗာန်သုံးတန်သောသုံးတန်သောချမ်းသာမြတ်ကို၎င်းချမ်းသာမြတ်ကို၎င်းတကယ်ရှိ၏ဟုတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍ယုံကြည်ပါသည်ဖြစ်၍သံဃာတော်အရှင်မြတ်ထံသံဃာတော်အရှင်မြတ်ထံတရဏဂုံသီလတရဏ သုံးပါးနှင့်တကွသုံးပါးနှင့်တကွငါးပါးသီလကိုငါးပါးသီလကိုထမှန်၍ထမှန်၍ကာယုသတ္တိပြည့်လျင်ကာယုသတ္တိပြည့်လျင်တပည့်တော်တို့သည်တပည့်တော်တို့သည်ဆယ်ကြိမ်မြောက်ဆယ်ကြိမ်မြောက်ကထိန်အလှူတော်ကိုကထိန်အလှူတော်ကိုတန်ဃာတော်ရှင်မြတ်အားတန်ဃာတော်ရှင်မြတ်အားအဒါကြည်ပြူအဒါကြည်ပြူပိလူဘာကုန်ဤပိလူဘာကုန်ဤဤကထိန်အလှူကိုဤကထိန်အလှူကိုကျင့်ပါရခါ၌ကျင့်ပါရခါ အာယုံစွန်းအာယုံစွန်းနေစွန်းအဖြစ်နေစွန်းအဖြစ်နှကြေတိုင်တိုင်နှကြေတိုင်တိုင်မွန်မြတ်သောမွန်မြတ်သောဆုံးခဲ့ဘွယ်ဆုံးခဲ့ဘွယ်ဘောဇင်ဘောဇင်ချုပ်ချင်းရတာချုပ်ချင်းရတာအဖျားဖျားတို့ကိုတရားကြည်ဖြူပိတ်လူပါကုန်၏ပိတ်လူပါကုန်၏ထုံမတပါထုံမတပါဖိတ်ပြထသောဖိတ်ပြထသောပရိသတ်အပေါင်းပရိသတ် သူတော်ကောင်းတို့အားလည်းသူတော်ကောင်းတို့အားလည်းစားဘွယ်တောက်ဘွယ်တို့ဖြစ်စားဘွယ်တောက်ဘွယ်တို့ဖြစ်ကျွေးမွေးကျွေးမွေး အခံဘာကုန်ဤအခံဘာကုန်ဤအရှင်ဖရာအရှင်ဖရာဤသို့ဤသို့တပည့်တော်တို့သည်တပည့်တော်တို့သည်ဆာကြေမြောက်ဆာကြေမြောက်ကတိနာဒါနကတိနာဒါနလှူဒန်းရဖြစ်သောလှူဒန်းရဖြစ်သောယနေ့အဖို့၌ယနေ့အဖို့၌လှူဒန်းရသောလှူဒန်းရသောဒါနကုသိုလ်ဒါနကုသိုလ်သောက်တည်ရသောသောက်တည်ရသောသီလကုသိုလ်သီလကုသိုလ်ပွားများရသောပွားများရသောဘာဝနာကုသိုလ်ဘာဝနာ ကုသိုလ်တရားနာရသောတရားနာရသောဓမ္မသဝနာကုသိုလ်ဓမ္မသဝနာကုသိုလ်တရားဟောရသောတရားဟောရသောဓမ္မဒေသနာကုသိုလ်ဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စ၍သာသနာရေးနှင့်စ၍ကုညီကြရသောကုညီကြရသောဝေယဝိသကုသိုလ်ဝေယဝိသကုသိုလ်ဤကုသိုလ်အပေါင်းသည်ဤကုသိုလ်အပေါင်းသည်ကိလေသာအာသဝတရားတို့ဤကိလေသာအာသဝတရားတို့ဤ ကိုရာကုံကြောင့်ဖြစ်သောကိုရာကုံကြောင့်ဖြစ်သောမိညာဖူညာမိညာဖူညာနိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန်စွာလင်းမြန်စွာမျက်မှောက်ပြုရပါလို၏မျက်မှောက်ပြုရ အရှင်ဖရာဤကားမှုကြောင့်ပင်တပည့်တော်တို့သည်96ဖြာ96ဖြာ98ဖြာ98ဖြာဘေးယောဂါတို့မှဘေးယောဂါတို့မှ အခါခသိမ့်အခါခသိမ့်ကင်းဝေးရပါလို၏ကင်းဝေးရပါလို၏အရှင်ဖရာဤကားမှုကြောင့်ပင်ကားမှုကြောင့်ပင်တပည့်တော်တို့သည်တပည့်တော်တို့သည်ဖြစ်လေရာဖြစ်လေရာဘဝတန်တရား၌ဘဝတန်တရား၌ ရေဘေးမိဘေးမင်းဆိုဘေးတခိုးဓမြဘေးအမွေကံသာသမီဆိုဘေးတို့မှာကင်းလို့ရပါလို့ဤအရှင်ဘုရားဤကမှုကြောင့်ပင်တပည့်တော်တို့သည်ပြောသမျှဟုတ်မှန်လုံးသမျှမှန်ကန်ကြံစီသမျှ စစအရာရာအောင်မြင်ကြလျက်သာသနာသောသာသနာပြုပုဂ္ဂိုလ်ဖြစ်ရပါလိုဤအရှင်ဘုရားဤကောင်းမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတော်ဆခတ်မြတ်သောကျေးဇူးကြီးမား မိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏ကျွန်ုပ်တို့ဤကိုယ်ဆောင်နှင့်အိမ်ဆောင်နှင့်မြို့ဆောင်နှင့်နယ်ဆောင်နှင့်သာသနာတော်ဆောင်နှင့် ဤကံကုန်မြိုင်သာသနာယုတ်တာဆောင်နာဤကံကုန်မြိုင်သာသနာယုတ်တာဆောင်နာလောကကိုစောက်ရှောက်သောနတ်လောကကိုစောက်ရှောက်သောနတ်တရားမင်းတရားမင်းယမမင်းယမမင်းမြမမင်းမြမမင်းအစရှိသောအစရှိသောနတ်ပေါင်းတို့အားနတ်ပေါင်းတို့အားအမြပြည့်ဝပါကုန်၏အမြပြည့်ဝပါကုန်၏အမြပြည့်ဝပါကုန်၏အမြပြည့်ဝပါကုန်၏မစားရမစားရမတော့ရမတော့ရ မဝရဘဲဆင်းရဲ၍နေကြသောပိတ္တအပေါင်းတို့အားလည်းအမြပိဝေပါကုန်၏အမြပိဝေပါကုန်၏အထူးအားဖြင့်ဤကြောင်းတိုက်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားအမြပေးဝေပါကုန်၏ ၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အာလုံးသောလူနတ်မြမတတဝအနန္တပုဂ္ဂိုလ်ဟူသည်များတို့သည်ကျွန်ုပ်တို့ပြုပြုသည်များကုသိုလ်ကောင်းမှု၏အဖို့ပါက ကို ကျွန်ုပ်တို့နှင့်ကျွန်ုပ်တို့နှင့်ထတ်တူထတ်မြတ်ထတ်မြတ်ရကြ၍ရကြ၍ကိုယ်စိတ်နှဖျားကိုယ်စိတ်နှဖျားချမ်းသာကြပါစေချမ်းသာကြပါစေအာလုံးကြာကြာခမညာခမညာခမညာခမညာလူတော်ဘုရားပါဘောတော်သာသာသာအာလုံးကြာကြာခမညာခမညာ တော်မူကြပါကုန်တော်သာဓုသာဓုသာဓုအာလုံးကြကြသမျှအမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓု1362ခုနှစ်တရင်ကျော်လပ်ပြီးကျော်10ရက် ရန်ကုန်တိုင်းသင်္ကန်းကျော်မြို့နယ်ကဝမြိုင်သာသနိတစာသင်တိုက်အတွင်းဆက်ကြီးမြောက်ကထိန်အလှူတော်မှာဟောကြားအပ်သောတရားတော်နည်းနည်းပြပြအောင်မယ်ကထိန်သင်္ကန်းနဲ့ဆက်စားပြီးတော့ခုနပြောတဲ့စကားပေါ့အာကာသတော်ဩတိဏတတိသမေဝဝတ္တတိတဲ့ကထိန်သင်္ကန်းဆိုတာဟာကောင်းကင်ဘော်ကအလိုလိုကြလာတဲ့ ဝတ္ထုပစ္စည်းများနဲ့တူမှကထိန်ခင်းလို့ရတယ်ဒီကထိန်နဲ့ဆက်စားပြီးတော့ယဟန်တော်များအနေနဲ့တက္ကတက္ကမများကိုဘာမှပြောလို့မရအခြားအခြားသောအလှဒါနများမှာဆိုရင်တက္ကတက္ကမများကိုတိုက်တွန်းလို့ရတယ်လူကိုတန်းဖို့ကထိန်အတွက်ဆိုရှင်ဘာမှမပြောရဘူးဘုန်းကြီးတို့ကြားမှာကထိန်မရှိသေးဘူးကထိန်တက္ကမပေါ်သေးဘူးစသည်ဖြင့်ဒီလိုစကားမျိုးပြောလို့ဖြစ်ပေါ်လာတဲ့ကထိန်မျိုးဆိုရှင်ဒါကထိန်ခင်းလို့မရတော့ဘူးကထိန်မဟုတ်တော့ဘူး ဒါရအမတန်မှသတိထားဖို့လိုအပ်တယ်ကောင်းခင်ဘော်ကအလိုလိုကြားလာတဲ့လှူဒန်းတဲ့သင်္ကန်းမျိုးမှခထိတ်ခင်းလို့ရတယ်ဆိုတော့နတ်လျောနတ်လျောပေါ့ယဟန်တော်များကဘာမှပြောပိုင်ခင်မရှိဘာမှမပြောမဆိုရဘူးကထိန်ခင်းတဲ့ခါမှာလည်းပဲသင်္ကန်း၃ထက်ရှိတဲ့နှစ်ထသင်္ကန်းရဲ့ဧကတိရဲ့သင်းပိုင်ရဲ့အဲ့ဒီ၃ထက်တို့တွင် မိမိနှစ်သက်ရတထဲနဲ့ကထိန်ကထိန်ခင်းလို့ရတယ်ကထိန်ခံတဲ့ယဟန်ကဧကတိနဲ့ကထိန်ခင်းမယ်ဆိုရင်ဧကတိနဲ့ကထိန်ခင်းလို့ရတယ်သင်းပိုင်နဲ့ခင်းမယ်ဆိုရင်သင်းပိုင်နဲ့ခင်းလို့ရတယ်နှစ်ထသင်္ကန်းနဲ့ခင်းမယ်ဆိုရင်နှစ်ထသင်္ကန်းနဲ့ခင်းလို့ရတယ်ခင်းရမယ်သင်္ကန်းအ ਨੇ ဆိုငါးခန်းရှိရတယ်ငါးခန်းအောင်ရုပ်သင်္ကန်းနဲ့ကထိန်ခင်းလို့မရဘူးငါးခန်းဆိုတာသင်္ကန်းတွေအပိုင်ပိုင်ဖြာထားတာတွေးပါလိမ့်မယ်အ ਨੇ ဆုံးငါးခန်းရှိတဲ့သင်္ကန်းမျိုးမှာကထိန်ခင်းလို့ရတယ် ခုခေတ်မှာချုပ်ထားတဲ့သင်္ကန်းတွေကသင်းပိုင်တဲ့ဧကတိမာကသုံးခန်းပဲဖြတ်ထားတယ်နှစ်ခန်းကဖိပြီးတော့ချုပ်ထားတယ်ငါးခန်းဆိုတာဟာငါးခန်းစလုံးဖြတ်ထားရတယ်ဖြတ်ပြီးပြန်ဆက်ဆက်ထားရတယ်အဲ့ဒီသင်္ကန်းမှာခတိခင်းလို့ရတယ်ခုခေတ်ချုပ်ထားတဲ့သင်္ကန်းတွေကသုံးခန်းပဲရှိတယ်နှစ်ခန်းကိုရမှာဖိပြီးတော့ချုပ်ထားတယ်အရာခုခေတ် သင်ပိုက်အကတိမြတ်နဲ့သင်္ကန်းနဲ့ကထိန်ခင်းမယ်ဆိုရင်ဒီသင်္ကန်းကိုပြန်ဖြတ်ပြီးတော့ပြန်ချုပ်ပြီးမှကထိန်ခင်းလို့ရတယ်။နှစ်ထသင်္ကန်းဆိုတော့အခန်းများတော့ပြန်ဖြတ်เสียရမလို့။နှစ်ထသင်္ကန်းအများသောအားဖြင့်25ခန်း25ခန်း25ခန်းအဲ့ဒီရှိတာကို25ခန်းဆိုတော့သင်္ကန်းအများကြီးဆိုတော့ကထိန်ခင်းလို့ရတယ်။ဒါကိုနည်းနည်းနှက်လည်ထားရတယ်။ကထိန်ခင်းမဲ့သင်္ကန်းဆိုရင်၅ခန်းဖြတ်ပြီးတော့ပြန်ချုပ်စားထားရတယ်။ ခုခေတ်သင်္ကန်းတွေကသုံးခန်းပဲရှိတယ်သုံးခန်းပဲဖြားထားတယ်နှစ်ခန်းကိုလိန်ညာပြီးတော့ဖိပြီးတော့ချုပ်ထားတယ်အသင်္ကန်းပိခတ်ဆိုင်တွေကဒါကြောင့်ခုခေတ်အက္ကသီတို့သင်ပိုင်တို့ဆိုရှင်ခထိတ်ခင်းလို့မရဘူးခင်းမယ်ဆိုရင်ဒီသင်္ကန်းကိုပြန်ဖြဲ့ပြီးရဟန်းတော်များပြန်ချုပ်ပြီးမှခထိတ်ခင်းလို့ရတယ်အဲ့ဒါနဲ့နတ်လက်ထားမှဒါကြောင့်ခထိတ်တကတကမှမြတ်ကမိမိတို့လှူတဲ့သင်္ကန်းဘယ်လိုသင်္ကန်းအမျိုးစားလဲဆိုတာနတ်လက်ထားရတယ် ဒါကတိအတွက်နားလည်သိသောတရားဒါလောက်နားလည်ဆိုရင်တော့ပြည့်စင်ပြီပေါ့ခုနပြောလာတဲ့သံဃာကိုရည်စူးပြီးတော့လှူတဲ့သင်္ကန်းမှာလည်းပဲဖြစ်ဖြစ်လို့ရတဲ့ဘယ်ကြောင့်တိုင်ကိုလှူမယ်ဘယ်ဆရာတော်ကိုလှူမယ်လို့ဒီလိုပုဂ္ဂိုလ်ရေးရှစ်တန်းတင်ပြီးတော့လှူတဲ့သင်္ကန်းမျိုးဆိုရင်လည်းထိတ်ခင်းလို့မရပြန်ဘူးဒါကြောင့်ကထိန်ဖြည့်ဖို့မဖြည့်ဖို့အကြောင်းရင်းမှာအကြောင်းတစ်ခုရှိတယ်ပထမအကြောင်းကတက္ကတက္ကမများဒုတိယအကြောင်းကကထိန်သင်္ကန်း ကထိန်ခိမဲ့ယဟန်များပထမကျမ်းကတခါတခါမှများကသံဃာကိုရည်စူးရလှူဒန်းမှကထိန်ခင်းလို့ရတယ်ဒုတိယကျမ်းကကထိန်ခံတဲ့ယဟန်ကဒီသင်္ကန်းဟာကထိန်ခင်းလို့အာမအကထိန်ခင်းလို့မအားဆိုရင်ဒီသင်္ကန်းကိုပြန်ပြီးတော့ဖြက်အသစ်ပြန်ချုပ်ဖြားပြီးတော့အသစ်ပြန်ချုပ်အဲအဲ့လိုချုပ်ပြီးမှကထိန်ခင်းလို့ရတယ်အဲ့ကြောင့်တစ်ခုပြီးဆုံးမှကထိန်ကအောင်မြင်တယ်ဒါနည်းနည်းနားလည်ထားရပါ့ဒါကကထိန်နဲ့ဆက်သက်တဲ့သင်္ကန်းအကြောင်းလေးပေါ့ ဒီနေ့သပုရိသဌာန၅မျိုးနဲ့ဒက္ခိဏဝိတုတိတရား၄မျိုးအဲ့ဒါဟောပြမယ်မြတ်စွာဘုရားဟောတော်မူတဲ့မြဇိမနိကေဥပရိပဏ္ဏသပါဠိတော်မှာဒက္ခိဏဝိပင်ကသုတ်တံဆိုတာရှိတယ်ဖြောထားတာအဲ့ဒီဒက္ခိဏဝိပင်ကသုတ်တံထဲမှာအလှဒါနနဲ့ဆက်ဆံပြီးတော့ဘုရားဟောထားတဲ့တရားတပုရိသဒါန၅မျိုးဆိုတာကသူတော်ကောင်းများလှူဒန်းတဲ့ဒါနမျိုးကို သကုရိသဌာနလို့ခေါ်တယ်ဒိက္ခိဏဝိသုတိတရား၄ပါးဆိုတာက အလှူဤပြီးဆုံးမှုကိုဒိက္ခိဏဝိသုတိတရားလို့ခေါ်တယ်ဝိသုတိပြီးဆုံးတယ်ဆိုတာကအလှူအကျိုးလှူအမိမိလှူတဲ့လှူအကျိုးအပြည့်အဝရတာ ကိုဝိသုတိလို့ခေါ်တယ်အဲ့ဒီတရားကိုးပါးကိုပေါင်းပြီးတော့ခုပြောပြမယ်ဒကာဒကာမများတကြီးချာချာနားထောင်ထားဖို့ပဲကိုလှူတတ်တတ်အောင်ပေါ့သပ္ပရိသဌာန၅မျိုး ပထမတရားသဒ္ဒါယဒါနံဒိတိပထမသဒ္ဒါယဒါနံဒိတိကံနဲ့ကံကျုပ်တရားကိုယုံကြည်ပြီးတော့လှူဒန်းရတယ်ဗုဒ္ဓဓမ္မသံဃယတနာ၃ပါးကိုကြည်ညိုပြီးတော့လှူဒန်းရတယ်မိမိယခုလှူတဲ့ဒါနာကုသိုလ်ဟာလူနတ်နိဗ္ဗာန်ချမ်းသာ၃ပါးကိုမုတ်ချော့ဧကံပေးတယ်လို့ တို့လှူဒန်းတဲ့လှူခံပုဂ္ဂိုလ်တွေကလည်းပဲဖယစစ်တရားအစစ်တန်ခါအစီပဲယတနာသုံးပါးဟာကြည်ညိုလေးမြထိုက်တဲ့ယတနာသုံးပါးဖြစ်တယ်ဒီယတနာသုံးပါးဒီဟူသောလေယာမြေကောင်းပေါ်မှာငါသည်တရာတရားထက်မြက်စွာနဲ့ဤဒါနကုတုကို ပြုပါ၏လှူဒန်းပါ၏ဆိုပြီးတော့ယတနာသုံးပါးနဲ့ကုတုကံနဲ့ကုတုကံအကျိုးတရားပေါ်မှာသက်ဝင်ယုံကြည်ပြီးတော့လှူဒန်းတဲ့ဒါနာမျိုးဟာ သပ္ပရိသဒါနာလို့ခေါ်တယ်သူများတိုက်တွန်းလို့လှူရတာကလေးလေးလို့တူသလိုအသိဉာဏ်မပါဘဲနဲ့လှူတဲ့ဒါနာမျိုးကိုသပ္ပရိသဒါနာလို့မဆိုရဒီမှာတရားတရားဆိုပေမဲ့ကာမတက္ကတဉာဏ်ရှိရတယ်ဉာဏ်ပါမှသပ္ပရိသဒါနာဖြစ်တယ်ညာနာသံပယုဉာဏ်ရှင်သောဒါနာကဒီမျိုးညာနာဝိပယုဉာဏ်မရှင်တဲ့ဒါနာကဒီမျိုးနှစ်မျိုးရှိတယ်ခုနကပြောလာခဲ့တဲ့ ကံနဲ့ကံအကျိုးတရားကိုယုံကြည်တဲ့တရားတရားပေါ်မှာဉာဏ်ပါမှယတနာသုံးပါးကိုကြည်ညိုတဲ့တရားတရားတွေပေါ်မှာဉာဏ်ပါမှအဲ့ဒီဉာဏ်ပါ၍လှူဒန်းသောကုသိုလ်သည်သပ္ပရိသဒါနအစိပဲဒါကြံပေါ့ဉာဏ်ပါပါစေပထမတရားဒုတိယအင်္ဂါကသက်ကင်းစံဒါနံဒိဋ္ဌိရိုးရိုးသေးသေးလေးလေးမြတ်မြတ်ထားပြီးတော့လှူရတယ် အလှခံပုဂ္ဂိုလ်တွေပေါ်မှာလည်းပဲရိုးရိုးသေးသေးလေးလေးမြတ်မြတ်ထားရတယ်မိမိတို့လှူဒန်းတဲ့လှူဝထုပစ္စည်းပေါ်မှာလည်းပဲရိုးရိုးသေးသေးလေးလေးမြတ်မြတ်ထားရတယ်အဲဒါလို့အလှခံပုဂ္ဂိုလ်နဲ့မိမိလှူဒန်းတဲ့လှူဝထုပစ္စည်းပေါ်မှာရိုးရိုးသေးသေးလေးလေးမြတ်မြတ်ဝမ်းမြဝမ်းသာနဲ့လှူဒန်းတဲ့ဒါနာမျိုးကိုသပ္ပုရိသဒါနသူတော်ကောင်းဒါနလို့ခေါ်တယ်မယုံမသေးမလေးမခတ် လှူဒန်းတဲ့ဒါနာမျိုးသည်သပ္ပရိသဒါနာမျိုးမဟုတ်တဲ့ခုဘုန်းကြီးတို့တခါတခါမှများကဗုဒ္ဓဘာသာမြန်မာလူမျိုးများဖြစ်တဲ့အတွက်ကြောင့်မို့ယတနာသုံးပါးကိုအလွန်ယုတ်သေးအလွန်လိမ့်မြန်တဲ့ပုဂ္ဂိုလ်တွေပဲဒီအင်္ဂါလည်းပဲပြည့်စုံတယ်ဒါကြောင့်မို့ယုတ်ယုတ်သေးသေးလေးလေးမြန်မြန်ဆိုတာဟာအလှခံပုဂ္ဂိုလ်ပေါ်မှာ၎င်းမိမိလှူဒန်းတဲ့လူဝတ္ထုပစ္စည်းပေါ်မှာ၎င်းယုတ်ယုတ်သေးသေးလေးလေးမြန်မြန်လှူဒန်းရင်ဒါသပ္ပရိသဒါနပဲဒါဒုတိယအင်္ဂါ တတိယအင်္ဂါကကာလေနဌာဏံဒိဋ္ဌိအချိန်အခါကာလကိုသိရလှူဒန်းခြင်းတဲ့ကာလဌာဏခေါ်တဲ့အခုခေတ်မှဆိုရင်တော့ခုကတရိညောလာပြီးကြောတရနေ့ကစပြီးတော့ဒဇမုလာပြီးနေတိတလအတွင်းကထိန်ခေတ်ကိုတော့ကတိနာခေတ်ကထိန်သင်္ကန်းကိုလှူဒန်းတဲ့ခေတ်ကာလဌာဏထက်မလားသူကပါဝင်တယ်တို့ကဒီအချိန်ဒီခါကာလမှာမြတ်စွာဘုရားဟောထားတော်မူတဲ့ကထိန်ခင်းနိုင်တဲ့ တစ်နှစ်အတွင်းမှာမှတလားသာရတဲ့အချိန်ခါကာလအတွင်းမှာတို့သံဃာဒါနကထိန်သင်္ကန်းကိုလှူဒန်းတယ်ဆိုတော့ကာလဒါနထဲမှာပါဝင်သွားတယ်အဲဒါလို့ကာလဒါနမှာလှူဒန်းတဲ့ကုသိုလ်တွေရလည်းပဲရှိရှိကသူတော်ကောင်းတွေများလှူဒန်းတဲ့ထုံနီးစင်လာဒါနမျိုးဖြစ်တဲ့အတွက်ကြောင့်မို့ခနေ့ဘုန်းကြီးတို့တရားတက္ကမများလှူဒန်းတဲ့ကထိန်အလှူအားလည်းပဲကာလဒါနထဲမှာပါဝင်တယ်ဒါသပရိသဒါနသူတော်ကောင်းများလှူဒန်းတဲ့ကုသိုလ်မျိုးပဲတဲ့ လေးမှတ်စဉ်လေးဒါကအရေးကြီးတယ်အနဂဟိတစိတ်သောဒါနံဒိဋ္ဌိအနဂဟိတစိတ်သောဒါနံဒိဋ္ဌိမိမိလှူဒန်းတဲ့ပစ္စည်းဝတ္ထုပေါ်မှာတွေ့တာမှုတဏှာကင်းရတယ်တွေ့တာမှုတဏှာကင်းပြီးတော့လှူဒန်းရတယ်လှူဒန်းဆက်ခဏမှာတော့တွေ့တာမှုတဏှာကင်းရတော့လဲလှူပြီးတဲ့နောက်ပိုင်းမှာဩငါလှူတဲ့အတွက်ကြောင့်မို့ငါမှအကျွေးတွေဘလောက်တင်သွားတယ်စသည်ဖြင့် အဲ့ဒါလို့နောက်ပိုင်းပရစေတနာမှာဒီလိုစိတ်မချမ်းမသာဖြစ်ရင်အဲ့ဒီကုသိုလ်မျိုးဟာသံပရိသဌာနမဟုတ်ဘူးတဲ့ဒါကြောင့်မို့ကိုလှူဒန်းတဲ့ပစ္စည်းပေါ်မှာတွေ့တာမှုတဏကင်ရနဲ့လောလောကျွတ်ကျွတ်မိမိပါဇာထက်ကထွေးလိုက်တဲ့တတွေးပေါင်များဟာပြန်ပြီးတော့ပြန်ပြီးတော့ယူပြီးတော့တဖန်မစားတကယ်သူပဲကိုလှူတဲ့ပစ္စည်းပေါ်မှာသင်္ကန်းပဲဖြစ်ဖြစ်ဆွန်ပဲဖြစ်ဖြစ်ကြောင်ပဲဖြစ်စိတ်ပဲဖြစ်ဖြစ်မြည်သည့်ဝတ္ထုပစ္စည်းမျိုးမဆိုး သွယ်တာမှုတဏှာကင်း၍လှူဒန်းမှတံပုရိသဌာနအစစ်ဖြစ်တယ်တွယ်တာမှုတဏှာရှိရင်တံပုရိသဌာနမဟုတ်ဘူးဒါကြောင့်တက္ကဒကမများစိတ်ကိုပြုပြင်ရတယ်တွယ်တာမှုမထားရဘူးတဲ့ဒါလေးနံပါတ်၄အင်္ဂါနံပါတ်၅အင်္ဂါကအတ္တနိစပရိစအနုပဟိစဌာနံဒိဋ္ဌိဒါရေးကြည့်တယ်အတ္တနိစပရိစအနုပဟိစဌာနံဒိဋ္ဌိ မိမိသူတစ်ပါးနှစ်ဦးပေါ်မှာမထိခိုက်เสียရဘူးအလှူဒါနကုသိုလ်ပြုရင်မိမိမှလည်းမထိခိုက်เสียရဘူးအခြားပုဂ္ဂိုလ်တွေမှလည်းမထိခိုက်เสียရဘူးမေးเสียရှိတယ်ဒါနကုသိုလ်ပြုတာကိုယ်မှဘလို့ထိခိုက်မှာတော့သူများမှဘလို့ထိခိုက်မှာတော့ဒါနလည်းကိုသိရကြည့်တယ်ထိခိုက်တယ်ဆိုတာကအတုကန္တနာပရဝံဗနာဆိုတာတရားနှစ်မျိုးရှိတယ်အတုကန္တနာဆိုတာကဒီလိုဒါနမျိုးဟာ ငါသာပြုနိုင်တယ်ငါသာလှူဒါန်းနိုင်တယ်သူများတွေငါလောက်မလှူဒါန်းနိုင်ဘူးအဲ့လိုမိမိကိုယ်ကိုမြောက်ပြီးတော့ထားတာကိုအတုကသနလို့ခေါ်တယ်အဲ့ဒါမိမိမှာထိခိုက်တယ်လို့ခေါ်တယ်အဲ့ဒါလို့လှူဒန်းရင်ဒါသပရိသဒါနာမဟုတ်တော့ဘူးငါသာလည်းဒီလိုကြက်ကြည့်ကြတဲ့ကြောင်ကြီးကိုငါသာလည်းလှူဒန်းနိုင်တယ်ဒီလောက်ကြည့်ကြတဲ့ကထိန်ဘွဲကြီးကိုငါသာလည်းလှူဒန်းနိုင်တယ်သူများတွေလှူတဲ့ကထိန်ဘွဲကတို့လှူတဲ့လှူဒန်းတဲ့ကထိန်ဘွဲကိုမမှီဘူးအဲ့ဒီလိုမျိုး သူမြောက်သွားထိခိုက်သွားတယ်သူများလှူတဲ့အလှူတွေကတို့လှူတဲ့အလှူမမီဘူးတို့အလှူတဲ့လှူကကြီးကျယ်တယ်အဲမိမိကိုယ်ကိုချိမြောက်သူတစ်ပါးကိုနှိမ်ချပြီးတော့လှူတဲ့ဒါနာမျိုးကိုအတ္တနိစပရိစအနုပဟိစလို့ခေါ်တယ်ဒါသူတော်ကောင်းဒါနာမဟုတ်ဘူးသိရေးကြည့်တယ်နော်ဒါရမို့မာမာနရောပါသွားတဲ့မိမိရဲ့ဂုံကိုမြှောက်ပြီးတော့သူတော်ဘာကိုနှိမ်တဲ့ကုသိုလ်မျိုးဟာ သူတော်ကောင်းဒါနမဟုတ်ဘူးအဲ့ဒီအင်္ဂါနှစ်ပါးကလော့ပြီးတော့လှူဒန်းရတယ်ဒီလိုဆိုတော့ဘုန်းကြီးတော်ဘေးသသပရိသဒါန၅မျိုးကိုနားလည်သွားရုံမလားဒါနာဟိုသိရကြီးတယ်နော်သိရကြီးတယ်ဒါကသပရိသဒါန၅မျိုးနောက်ဒက္ခိဏဝိသုဒ္ဓိတရား၄မျိုးတဲ့ဒက္ခိဏဝိသုဒ္ဓိဆိုတာဝိသုဒ္ဓိစင်ကြယ်တာဒက္ခိဏဆိုတာကအလှူဝိသုဒ္ဓိဆိုတာစင်ကြယ်တာစင်ကြယ်တယ်ဆိုတာအလှူရဲ့အကျိုး အပြည့်အဝရတာကိုဒက္ခိဏဝိသုဒ္ဓိတရားလို့ခေါ်တယ်လှူတိုင်းလှူတိုင်းဟာလှူရဲ့အကျိုးဟာအပြည့်အဝမရတာဘူးတချို့ကတဝက်တစ်ပြေပဲရတယ်တချို့ကနည်းနည်းပဲရတယ်တချို့ကအပြည့်အဝရတယ်အလှူရဲ့အကျိုးအပြည့်အဝရတဲ့တရားမျိုးကိုဒက္ခိဏဝိသုဒ္ဓိတရားလို့ခေါ်တယ်အဲ့တရား၄ပါးရှိတယ်အဲ့ဒီ၄ပါးကမြတ်စွာဘုရားဟောတော်မူတဲ့အဋ္ဌနန္ဒဒက္ခိဏဒယာကောဝိသုစတိနော ပတိကဟာကတောတဲ့ ပထမအင်္ဂါလှူဒန်းတဲ့အခါမှာအလှူဘေးပုဂ္ဂိုလ်အလှူခံပုဂ္ဂိုလ်ဆိုတာနှစ်မျိုးရှိတယ်အလှူဘေးပုဂ္ဂိုလ်အလှူခံပုဂ္ဂိုလ်နှစ်မျိုးရှိမှဒါနဆိုတာဖြစ်မြောက်တယ်အဲ့ဒါလို့အလှူဘေးလူကနှစ်မျိုးထက်ကအလှူဘေးပုဂ္ဂိုလ်က အင်္ဂါပြည့်စုံတယ်ဆိုတာသီလပြည့်စုံတယ်တဲ့အလှူဘေးဖြစ်တဲ့ပုဂ္ဂိုလ်တွေကသီလပြည့်စုံတယ် အလှူခံဖြစ်တဲ့ပုဂ္ဂိုလ်တွေကသီလမပြည့်စုံဘူးဆိုရင်ဣဒါနာသည်ဒက္ခိဏဝိသုဒ္ဓိတရားမဖြစ်ဒါနာလို့သိရကြည့်တယ်ဒါကြောင့်မို့နည်းနည်းပဲလူလူများများပဲလူလူဘုန်းကြီးအမြဲတမ်း၅ပါးသီလစောင့်တည်ခိုင်းတယ်ဒါကြောင့်မို့ပထမအင်ကအလှူပေး ပုဂ္ဂိုလ်ဖြစ်က သီလစင်ကြယ်တယ်အလှူခံပုဂ္ဂိုလ်ဖြစ်ကသီလမရှိဘူးတဲ့အဲ့ဒီအလှူမျိုးလည်းရှိတယ်တဲ့ဒါဒက္ခိဏဝိသုဒ္ဓိတရားမဟုတ်ဘူးပထမ တရားအင်္ဂါတစ်ပါးဒုတိယအင်္ဂါကအဋ္ဌနန္ဒဒခိနာပဋိက္ခာကတောဝိသုဇတိနောထရာကတောဒုတိယအင်္ဂါကအလှကံပုဂ္ဂိုလ်ဘက်ကတော့ဖြစ်သီလဝန္တသီလရှိတယ်အလှဘေးဖြစ်တဲ့ပုဂ္ဂိုလ်တွေကတော့သီလမရှိဘူးတဲ့အလှကံကသီလရှိတယ်အလှဘေးက သီလမရှိဘူးအဲ့ဒီကုသိုလ်မျိုးလည်းပဲဒက္ခိဏဝိသုဒ္ဓိတရားမဖြစ်ဘူးတဲ့မြတ်စွာဘုရားကဒါကြီးကြည်တယ်နော် 3အထာနန္ဒာတခိဏဒယာကတောစေဝနာဝုတုစတိပဋိဃာကတောစသုံးအင်္ဂါကအလှူပဲပုဂ္ဂိုလ်လဲသီလမရှိ အလှူကံပုဂ္ဂိုလ်လဲသီလမရှိအဲဒီလိုလှူမျိုးဟာဒခိဏဝုတုတိမဖြစ်ဘူးကုသိုလ်တော့တန်ယုံရတယ်ဒခိဏဝုတုတိတရားမဖြစ်အလှူပဲလဲသီလမရှိ အလှူကံလဲသီလမရှိဒါသိရေးကြည့်တယ် အဲ့လိုကုသိုလ်မျိုးလည်းပဲဒခိဏဝတုတုတရားမဖြစ်ဘူးတဲ့လေးအဋ္ဌနန္ဒဒခိဏဒယာကတောစေဝဝိတုသတိပဋိခါကတောစလေးအင်္ဂါကအလှဘေးပုဂ္ဂိုလ်လည်းသီလရှိတယ်အလှကံပုဂ္ဂိုလ်လည်းသီလရှိတယ်အဲ့ဒီနံပါတ်လေးအင်္ဂါမြောက်မှဒခိဏဝိသုဒိတရားဖြစ်တယ်အလှအကြီးကျယ်တဲ့အလှရဲ့အကျိုးဟာအပြည့်အစုံရတယ်လို့ဘုန်းကြီးတို့ပိဿာများနားလည်တယ်နော်ဒါကြောင့် အင်္ဂါ၄ခုထက်ကဘယ်အင်္ဂါရေးကြည့်တယ်လဲနံပါတ်၄အင်္ဂါပြည့်စုံရေးကြည့်တယ်အလှဘေးပုဂ္ဂိုလ်လည်းသီလရှိရတယ်အလှကံပုဂ္ဂိုလ်လည်းသီလရှိရတယ်အဲ့ဒီအလှ၄မျိုးကိုမြတ်စွာဘုရားရှင်ကကြံကံမှာပုံပမာလေးတစ်ခုထုတ်ပြီးတော့ဟောပြထားတယ်ခုနကပထမအင်္ဂါလာဘာကလဲအလှဘေးပုဂ္ဂိုလ်ကတော့သီလရှိတယ်အလှကံပုဂ္ဂိုလ်ကသီလမရှိအဲ့ဒီမှာဘာထုတ်ပြထားတယ်လဲဆိုတော့ကျမ်းဂန်က မြတ်စွာဘုရားရှင်အလောင်းတော်ဝိသန္တရာမင်းကြီးဟာဇူဇကာပုံနာကိုသားတော်သမီးတော်ဆွလွတ်လှူထားလိုက်တယ်ဝိဖယားလောင်းတော်ဝိသန္တရာမင်းကြီးမှာကတော့သီလသမာဓိပညာပြည့်စုံတဲ့ပုဂ္ဂိုလ်ပဲအလှခံပြည့်တဲ့ဇူဇကာပုံနာကတော့သီလမရှိဘူးအဲ့လိုအင်္ဂါမျိုးဖြစ်တာကို အလှဘေးကသီလရှိ၍အလှခံကသီလမရှိသောဒါနမျိုးဖြစ်တယ်ဝိသန္တရာမင်းကြီး သားတော်သမီးတော်ကိုလှူလိုက်တဲ့အခါမှာဝိတ္တန္တရာမကြီးကတော့သီလရှိတယ်အလှူခံဖြစ်တဲ့ဇုဇကပုံနာကတော့ဖြစ်သီလမရှိဘူးအဲ့ဒီကုသိုလ်နဲ့တူတယ်တဲ့ကုသိုလ်တော့မဖြစ်ပေဘူးလားဖြစ်တယ်ကုသိုလ်အကျိုးကအပြေးဝါရသလားမရဘူးဒါအရေးကြီးတယ်ဒုတိယအင်္ဂါမှာ အလှူခံကသီလရှိတယ်အလှူဘိကသီလမရှိအဲ့ဒါပုံစံကဘာထုတ်ပြသလဲဆိုတော့ ရှေ့ကသီဟိုကျွန်းမှာကလျာဏီမြင်းဝါမှာတငါတကြီးတူရှိတယ်သီဟိုနိုင်ငံသရီလင်္ကာနိုင်ငံနိုင်ငံကလျာဏီမြင်းဝါမှာနေတဲ့တငါတကြီးတူအဲ့ဒီတငါတကြီးဟာဒီကသောမလို့ခေါ်တဲ့သီလဝန္တယဟန်တော်တပါးကိုဆွန်သုံးကြည့်လှူဘူးတယ်အလှူပွေးဖြစ်တဲ့တငါတကြီးကသီလမရှိ အလှူကံဖြစ်တဲ့ဒီကသောမယဟန်ကသီလရှိတယ်အဲ့တော့အလှူဘေးကသီလမရှိ အလှကံကသီလရှိအဲ့ဒီကလျာဏီမြင့်မှနေတဲ့တန်ဃာသက်ကြီးဟာစိတ်ခါနီးကြတော့သူဥဒံကျူသွားတယ်သူကသီလမရှိပေမဲ့သူပစ္စည်းကိုအလှခံတော်မူတဲ့ဒီကသောမယဟန်ယဟန်ကသီလရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သီလရှိတဲ့ပုဂ္ဂိုလ်ကိုငါလှူဒန်းရပြီလို့သူဝမ်းမြေဝမ်းသာဖြစ်ပြီးတော့ဥဒံကျူပြီးတော့တည်သွားတယ်အဲ့ဒီလူမျိုးနံပါတ်3ကပါလဲအလှပေးလဲသီလမရှိ အလှခံလဲသီလမရှိအဲ့ဒါလည်းပဲတီဟိုကျွန်းမှာဝဋ္ဌမာနလို့ခေါ်တဲ့ရွာမှာမုတ်ဆိုးကြီးတယောက်ရှိတယ်အဲ့ဒီဝဋ္ဌမာနအရမ်းမှနေတဲ့မုတ်ဆိုးကြီးဟာသေလွန်သွားတဲ့ပုဂ္ဂိုလ်ကလာပြီးတော့အမြတ်တောင့်တဲ့အတွက်ကြောင့်မို့ယဟန်တပါးကိုသူဆွန့်လှူလိုက်တယ်လှူလိုက်တဲ့အခါမှာအလှူခံဖြစ်တဲ့ပုဂ္ဂိုလ်ကဒုသီလဖြစ်တဲ့အတွက်ကြောင့်မို့ သေလွန်သွားတဲ့ပိဋ္ဌာကိုမြှောက်ဝေတဲ့အခါမှာအလှမရောက်ဘူးတဲ့အလှပဲဖြေတဲ့တငါသေးကြီးဟာအလှခံဖြစ်တဲ့ဒုတိလာဖြစ်တဲ့ယဟန်ကိုလှူလိုက်တဲ့ကုသိုလ်ဟာကုသိုလ်ဖြစ်ပေမဲ့အမြဝေတဲ့အခါမှာမရဘူးတဲ့ဘဝတဝကွာလွန်တဲ့ပုဂ္ဂိုလ်များမှာအလှပေးပုဂ္ဂိုလ်လည်းသီလမရှိ အလှခံပုဂ္ဂိုလ်လည်းသီလမရှိပဲနဲ့လှူတဲ့ကုသိုလ်အမြဝေရင်မရဘူးတဲ့အဲ့ဒါကိုဘုန်းကြီးတို့တရားတော်မှာမှတ်ထား အဲ့တော့ပိဋ္ဌဖြစ်တဲ့ပုဂ္ဂိုလ်ကြီးကလာပြီးတော့ပြောတယ်သင်လှူတဲ့လူငါမရဘူးဒုတိလယဟန်ကြီးကယူဆသုံးသွားတယ်ဆိုတော့နောက်ထပ်သီလရှိတဲ့ယဟန်တော်တပါးကိုရွေးချယ်ပြီးတော့လှူပြီးအမျှဝေမှာအဲ့ဒီပိဋ္ဌကြီးသာဓုခေါ်ပြီးတော့အဲ့ဒီဘဝကျော်သွားတယ်ဒါကြောင့်ထူရကြီးတာကသေလွန်သွားတဲ့ပုဂ္ဂိုလ်လှူဒန်းတဲ့အခါမှာ အလှဘေးလှူကနှစ်ပါးသီလရှိပြီးလှူမှဒါအမျှဝေလို့ရောက်တယ်နှုတ်မရှိရင်အမျှဝေလို့မရောက်ဘူးဒါမှတ်ထား ၄အလှပဲလူကနှစ်ဦးစလုံးကသီလရှိတဲ့ပုဂ္ဂိုလ်ဆိုတော့ခုခက်ခုသံဃာဒါနလှူလှူပြီးဘုန်းကြီးတို့တရားဓမ္မများငါးပါးသီလကိုခံယူပြီးအလှခံဖြစ်တဲ့သံဃာတော်ရှင်မြတ်များသံဃာဆိုတာဒုက္ခလမရှိတာဘူး။ဒါကြောင့်အလှခံဖြစ်တဲ့သံဃာတော်ရှင်မြတ်များကလည်းပဲသံဃာဂုံတော်နဲ့ပြည်စုံတော်မူနေအလှပေးဖြစ်တဲ့တရားဓမ္မတွေကလည်းသီလခံယူပြီးတော့ငါးပါးသီလနဲ့ပြည်စုံတယ်။အလှပေးလူကနှစ်ဦးစလုံးဘာဖြစ်နေသလဲ သီလပြည့်စုံနေတဲ့ဒကိဏဝုတ္တုတရားပြည့်စုံသွားပြီအဲ့ဒီလှူဟာအကျိုးအပြည့်အဝရမယ်အဲ့ဒါဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲနော်နားလည်တယ်မဟုတ်လားအေးဒါနားလည်ဖို့ကုသိုလ်ပြုတယ်ပြုတယ်ဆိုပေမဲ့မဲ့နားမလည်ပဲနဲ့ကုသိုလ်ပြုရင်ကုသိုလ်တော့ဖြစ်ပါရဲ့အကျိုးကမများဘူးကိုယ်ကကုသိုလ်လည်းဖြစ်ရမယ်အကျိုးလည်းများရမယ်အကျိုးများတဲ့အပြင်အကျိုးလည်းကြည့်ရမယ်ဒီလိုမဟုတ်လားဒါအကျိုးလည်းကြည့်ရမယ် အကျိုးလည်းများရမယ်ကုသိုလ်လည်းဖြစ်ရမယ်ဒါကြောင့်မို့တနည်းမှတစ်ကြိမ်တနည်းမှတစ်ခါသာလင်ကြောင့်တိုက်တစ်ခုမှကထိန်သင်္ကန်းဆိုတာလှူခံလို့ရတယ်တနည်းမှမှတစ်ကြိမ်သာလှူခံလို့ရတယ်အဲ့ဒါလို့တနည်းမှတစ်ကြိမ်မြတ်စွာဘုရားရှင်သာသနာတော်ကြီးပြမှလှူရခဲ့တဲ့သံဃာဒါနကတိနာဒါနကုသိုလ်ကြီးတို့လှူဒန်းလာတာဒီကနေ့ဆိုရှင်ရင်ဆယ်ကြိမ်မြောက်ဖြစ်ပြီဘုရားစားသောအရိယာသူတော်ကောင်းများအလွန်တရာချီးမွမ်းတော်မူတဲ့ သာပရိသဒါနာထက်မှာပါဝင်တဲ့အလှူတော်ကိုငါတို့လှူရလေပြီဒက္ခိဏဝိသုတိတရား၄ပါးထက်မှာ၄ခုမြောက်ဖြစ်တဲ့အင်္ဂါနဲ့ပြည့်စုံတဲ့အလှူဒါနာကုသိုလ်တွေကိုတို့လှူဒန်းရဘေးပြီလို့ဝမ်းမြောက်ဝမ်းသာ ဖြစ်ပြီးတော့မိမိလှူဒန်းတဲ့ဒါနပေါ်မှာရောစောက်တည်တဲ့သီလပေါ်မှာရောပေါ်မြတ်အထုတဲ့ဘဝနာတရားတွေပေါ်မှာဗအားလို့ဆက်ဆက်ပြီးတော့ခဏိသာသနာတော်နဲ့ဆက်ဆက်ပြီးတော့ဝေယဝိသတ်ပြုတဲ့ကုသိုလ်တွေအားလုံးကို အာယုံပြုပြီးတော့တို့ဟာဗုဒ္ဓမြတ်စွာသာသနာတော်ကြီးထက်မှာအမတန်မှရခဲ့တဲ့သပ္ပရိသဒါနမျိုးဒက္ခိဏဝိသုတိကုသိုလ်မျိုးကိုတို့ပြုရလေပြီလို့ဤကုသိုလ်တွေဟာလည်းပဲလူနာနိဗ္ဗာန်ချမ်းသာသူမျိုးကိုမောချဧကံပေးမယ်ဆိုပြီးတော့နိဗ္ဗာန်ကိုရည်စူး၍အာလုံသောတက္ကဒကမများမိညာဖုန်ညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါ ကဲရေစချရအောင်အစိုးရအရှင်ဖုရားအရှင်ဖုရားတပည့်တော်တို့သည်တပည့်တော်တို့သည်တန္တရာဝဆင်းရမှတန္တရာဝဆင်းရမှလွတ်မြောက်၍လွတ်မြောက်၍မိညာဖုန်ညာဖြင့်မိညာဖုန်ညာဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန်စွာလင်းမြန်စွာမျက်မှောက်ပြုပါရခြင်းမျက်မှောက်ပြုပါရခြင်း အကျိုးငါ၎င်းအကျိုးငါ၎င်းအကျံဖြစ်သောအကျံဖြစ်သောကုသိုလ်ကံနှင့်ကုသိုလ်ကံနှင့်အကျိုးဖြစ်သောအကျိုးဖြစ်သော လူနတ်နိဗ္ဗာန်လူနတ်နိဗ္ဗာန်သုံးတန်သောသုံးတန်သောချမ်းသာများကို၎င်းချမ်းသာများကို၎င်းတကယ်ရှိ၏ဟုတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍ယုံကြည်ပါသည်ဖြစ်၍သံဃာတော်အရှင်မြတ်ထံသံဃာတော်အရှင်မြတ်ထံတရဏဂုံသီလတရဏဂုံ သုံးပါးနှင့်တကွသုံးပါးနှင့်တကွငါးပါးသီလကိုငါးပါးသီလကိုထမှန်၍ထမှန်၍ခံယူစောင့်တည်ပြီလျင်ခံယူစောင့်တည်ပြီလျင်တပည့်တော်တို့သည်တပည့်တော်တို့သည်ဆယ်ကြိမ်မြောက်ဆယ်ကြိမ်မြောက်ကထိန်အလှူတော်ကိုကထိန်အလှူတော်ကိုတန်ဃာတော်ရှင်မြတ်အားတန်ဃာတော်ရှင်မြတ်အားတဒါကြည်ပြုတဒါကြည်ပြုပိတ်လူပါကုန်၏ပိတ်လူပါကုန်၏ဤကထိန်အလှူကိုဤကထိန်အလှူကိုကျင့်ပါရခါ၌ကျင့်ပါရခါ အာယုဇွန်အာယုဇွန်နေဇွန်အဖြစ်နေဇွန်အဖြစ်နှကြိတိုင်တိုင်နှကြိတိုင်တိုင်မွန်မြတ်သောမွန်မြတ်သောဆုံးခဲ့ဘွယ်ဆုံးခဲ့ဘွယ်ဘောဇင်ဘောဇင်ချုပ်ချင်းရတာချုပ်ချင်းရတာအဖျားဖျားတို့ကိုတရားကြည်ပြုပိတ်လူပါကုန်၏ပိတ်လူပါကုန်၏ထုံမတပါထုံမတပါဖိတ်ကြထသောဖိတ်ကြထသောပရိသတ်အပေါင်းပရိသတ်အပေါင်း သူတော်ကောင်းတို့အားလည်းသူတော်ကောင်းတို့အားလည်းစားပွဲတောက်ပွဲတို့ဖြစ်စားပွဲတောက်ပွဲတို့ဖြစ်ကျွေမွေကျွေ အခံဘာကုန်ဤအခံဘာကုန်ဤအရှင်ဘုရားအရှင်ဘုရားဤသို့ဤသို့တပည့်တော်တို့သည်တပည့်တော်တို့သည်ဆယ်ကြိမ်မြောက်ဆယ်ကြိမ်မြောက်ကတိနာဒါနတိနာဒါနလှူဒန်းရဖြစ်သောလှူဒန်းရဖြစ်သောယနေ့အဖို့၌ယနေ့အဖို့၌လှူဒန်းရသောလှူဒန်းရသောဒါနကုသိုလ်ဒါနကုသိုလ်သောက်တည်ရသောသောက်တည်ရသော သီလကုသိုလ်သီလကုသိုလ်ပွားများရသောပွားများရသောဘာဝနာကုသိုလ်ဘာဝ နာကုသိုလ်တရားနာရသောတရားနာရသောဓမ္မသဝနာကုသိုလ်ဓမ္မသဝနာကုသိုလ်တရားဟောရသောတရားဟောရသောဓမ္မဒေသနာကုသိုလ်ဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စ၍သာသနာရေးနှင့်စ၍ကုညီကြရသောကုညီကြရသောဝေယဝိစ္စကုသိုလ်ဝေယဝိစ္စကုသိုလ်ဤကုသိုလ်အပေါင်းသည်ဤကုသိုလ်အပေါင်းသည်ကိလေသာအာသဝတရားတို့ဤကိလေသာအာသဝတရားတို့ဤ ကိုရာကုံကြောင့်ဖြစ်သောကိုရာကုံကြောင့်ဖြစ်သောမိညာဖူညာမိညာဖူညာနိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန်စွာလင်းမြန်စွာမျက်မှောက်ပြုပါလို၏မျက်မှောက်ပြုပါလို၏အရှင်ဘုရားရှင်ဘုရားဤကားမှုကြောင့်ပင်ကောင်းမှုကြောင့်ပင်တပည့်တော်တို့သည်တပည့်တော်တို့သည်96ဖြာ96ဖြာ98ဖြာ98ဖြာဘေယောဂါတို့မှဘေယောဂါတို့မှ အခါခသိမ့်အခါ ကင်းဝေးရပါလို့ဤအရှင်ဘုရားဤကမှုကြောင့်ပင်တပည့်တော်တို့သည်ဖြစ်လေရာဘဝတန်တရား၌ရေဘေးမိဘေးမင်းဆိုဘေးသခိုးဓမြဘေးအမွေကံသာသမီဆိုဘေးတို့မှာကင်းလို့ရပါလို့ဤအရှင်ဘုရား ဤကားမှုကြောင့်ပင်တပည့်တော်တို့သည်ပြောသမျှဟုတ်မှန်လှုပ်သမျှမှန်ကန်ကြံစီသမျှအစစအရာရာအောင်မြင်ကြလျက်သာသနာတော် နိုင်သောသာသနာပြုပုဂ္ဂိုလ်သာသနာပြုပုဂ္ဂိုလ်ဖြစ်ရပါလို၏ဖြစ်ရပါလို၏အရှင်ဘုရားအရှင်ဘုရားဤကောင်းမှုဤကောင်းမှုကုသိုလ်ဝေစုကိုကုသိုလ်ဝေစုကိုဤဘဝရှိဘဝဤဘဝရှိဘဝတော်ဆခတ်သမျှသောတော်ဆခတ်သမျှသောကျေးဇူးကြီးမားကျေးဇူးကြီးမားမိဘဘိုးဘွားမိဘဘိုးဘွားဆရာသမားဆရာသမားဆွေမျိုးညာတိဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အားမိတ်ဆွေ အမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏ကျွန်ုပ်တို့ဤကိုယ်ဆောင်နှင့်အိမ်ဆောင်နှင့်မြို့ဆောင်နှင့်နယ်ဆောင်နှင့်သာသနာတော်ဆောင်နှင့်ဤကံကုန်မြိုင်သာသနာရိပ်သာဆောင်နှင့်လောကကိုစောက်ရှောက်သောနှင့်လောကကိုစောက်ရှောက် တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်ပေါင်းတို့အားအမျှပေးဝေပါကုန်၏အမျှပေးဝေပါကုန်၏မစားရမတော့ရမဝန်းရဘဲဆင်းရဲ၍နေကြသောပိတ္တအပေါင်းတို့အားလည်း မျှပြေးဝေပါကုန်၏အမျှပြေးဝေပါကုန်၏အထူးအားဖြင့်ဤကြောင်းတိုက်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားအမျှပြေးဝေပါကုန်၏အမျှပြေးဝေပါကုန်၏အမျှပြေးဝေပါကုန်၏ အာလုံးသောအာလုံးသောလူနတ်မြမာလူနတ်မြမာတတဝအနန္တတတဝအနန္တပုဂ္ဂိုလ်ဟူသမျှတို့သည်ပုဂ္ဂိုလ်ဟူသမျှတို့သည်ကျွန်ုပ်တို့ ပြုပြုသမျှကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏ကုသိုလ်ကောင်းမှု၏အဖို့ပါကကိုအဖို့ပါကကိုကျွန်ုပ်တို့နှင့်ကျွန်ုပ်တို့နှင့်သတုထမြတ်သတုထမြတ်ရကြ၍ရကြ၍ကိုယ်စိတ်နှစ်ဖြာကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေချမ်းသာကြပါ အာလုံးကြာကြာသမျှအမြအမြအမြလူတော်မူကြပါဘုရားသာသာသာအာလုံးကြာကြာသမျှအမြအမြအမြလူတော် တန္တိတောဒုက္ခံသုပတိသုတ်တော်စဘာဗံဂိစီနာပတ္တိဧဝမာတိကုနုပိတံပရိတံတောနာမဟေကရဏီယမထကုတလေနယန္တသန္တံပဏပိမိစ္စသကောဥစုသသူစုသသူဝသောသသမုဒုအနာတိမာနိတန္တုရကောသသူဝရောသအဘကိသောသသံလဟုကဝုတ်တိတန္တိတိရောသနိဘကောသအပကဘော ကုလေသောနာလူကိန်တော်နတ်စခုံတမန္တရေကိန်စီယေနဝိညုကရေဥပဝရိယောဒုက္ခိနဝခိမိနဟောတုတဝသတ္တဟောတုဒုက္ခိတတံယေကေစီဘာနာဘုဒ္ဓတိတသဝထဝရဝနဝတေတံဒိဃဝယေဝမဟာတာမိသိမတတကအနုကဒူလာဒိဋ္ဌဝယေဝတိတယေဝဒူရေဝသန္တိအဝိဒူရေမူဒဝသမ္ဘဝေတိဝသဘာဒတဝနုဒုက္ခိတတံ နာမရောပရဏိကုပ္ပိတနာတိမင်္ဂိထာကတ္တစိနကံစီရောတနာပိကပညာဉာဏ်ဉာဏ်တာဒုက္ခမစ္ဆေယမတယာဒာနိအဗုဒ္ဓမာယုဒဧကဗုဒ္ဓမနုရခေဧဝမိသဗ္ဗဝတိတုမနတဘောယအပရိမာဏံမိဋေသသဝလောကသမိမနတဘောယအပရိမာဏံဩရံဒောသာကြည်ရိယသအသမတံအဝေရမသပတံတိဋ္ဌသရဏိသိဏောဝါတယံနောယဝတ္တဝိတမိန်တော် ဧတသတိနိတယဓမ္မမိတံဝိဟာရမိဓမ္မဝဒိဋ္ဌိသံဘကမသီလဝရတဏိနံတံပန္နောအာမေသူနိယဒိဋ္ဌနိသတုကပ္ပတယပုဏ္ဏရိတိဣတိပိသောဘဂဝရဟံသမာသမ္ဗုဒ္ဓောဝိဇာသရဏသမ္မနောသမေတောလောကဝိတုအနုတ္တရောပရိသာဓမ္မသာရတိသတ္တရောလနံဗုဒ္ဓောဘဂဝါဘာဂသောဘဂဝတာဓမ္မောတဏိတိကောအဂါလိကော ဧဘတိကဩဘာနိကောပစ္စတဝရတဘောဝိညောယိသောပရိဘာနောဘဂဝတောတဝကတံကောဥသုရိဘာနောဘဂဝတောတဝကတံကောညာပရိဘာနောဘဂဝတောတဝကတံကောကာမစီဝရိဘာနောဘဂဝတောတဝကတံကောယတိတံသတ္တရိဥက္ကနိအတ္တဝိသပုဂ္ဂလာဧသဘဂဝတောတဝကတံကောအာဟုနေယောအာဟုနေယောသက္ခိနေယောဣန္ဒြိကရဏီယောနုတ္တရဘောညာကိတ္တလောကန္တ ဧဝံဗုဒ္ဓတရတဏဓမ္မသကိစ္စဘိခောဘယဝသကိစ္စတံဝလောမသောနာဟိတိယန္တနိမိတံဝမိကလိစယောဇမနာဝသကုဏတာတတ္တောပါဝရတောအကန္တံဗုဒ္ဓမှုကဝေနာဝိနာသမိတုယန္တနိမိတံဝမိလိစယောဇမနာဝသကုဏတာတတ္တောပါဝရတောအကန္တံဓမ္မာမှုကဝေနာဝိနာသမိတု ယန္တုနိမိတဝမိလစ္ဆယောသမနာဝသမဏတတ္တောဘဝကရေမနာအကတံသံဃာနုဘဝေနဝိနာသမိတုဘဝတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာသဗ္ဗဝရနုဝိနာတရာတုဒီဘဝံတုတေဘဝတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာသဗ္ဗဓမ္မနုဝိနာတရာတုဒီဘဝံတုတေဘဝတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာသဗ္ဗသံဃာနုဘဝိနာတရာတုဒီဘဝံတုတေ သာဓုသာဓုသာဓုပါ